ခန်းကြီး14အငယ်1မှ20တင်တို့သည်တင်တို့ဖျားသခင်သာရဖျား၏သားဖြစ်ကြ၏တေသောသူအတွေ့အသားကို မခုတ်မရှရမျက်မှောင်ချမ်းမှအမွေးကိုမရိပ်ရတင်တို့သည်တင်တို့၏ဖျားသခင်သာရဖျားအဖို့တန်ရှင်းသော လူမျိုးဖြစ်ကြ၏သာရဖျားသည်မြေကြီးပေါ်မှ ရှိသမျှသော လူမျိုးထက်ကိုရောပိုင်ထိုက်သောအမျိုးဖြစ်စေခြင်းဟံတင်တို့ကိုရွေးချယ်တော်မူပြီး ဆက်ဆုပ်ယွန်ရှာပွေသောအရာကိုတင်တို့မစားရစားရသောတရိษံဟုမူကားနွားသိုးစိတ်သမင်းတရေဆက်ကြီးဒီရှုံဆိုင်စမေယအစရှိသောခွာကွဲပြား၍စမြုပ်ပြန်သောသားများကိုစားရသောအခွင့်ရှိ၏သို့တော်လည်းစမြုပ်ပြန်သောသားခွာကွဲပြားသောသားတို့တွင်မစားရသောသားဟုမူကားကလအုပ်အရဏပတ် ရှာဖန်တို့သည်စမြုပ်ပြန်တော်လဲခွာမကွဲပြားသောကြောင့်တင်တို့၌မစင်ကြဲဝက်သည်ခွာကွဲပြားတော်လဲစမြုပ်မပြန်သောကြောင့်တင်တို့၌မစင်ကြဲအသားကိုမစားရအသေးကောင်ကိုလည်းမထိရရေ၌နေသောတိရိစ္ဆာန်တကာတို့တွင်အရက်နှင့်အကြေးရှိသောတိရိစ္ဆာန်ကိုသာစားရ၏အရက်နှင့်အကြေးမရှိသောတိရိစ္ဆာန်ကိုမစားရတင်တို့၌မစင်ကြဲစင်ကြဲသောငှက် အမျိုးမျိုးကိုစားရသောအခွင့်ရှိ၏မစားရသောငှက်ဟုမူကားရွှေလင်းဒပင်လယ်လင်းဒလင်းယုံဒါဟစွန်လင်းဒကြံမျိုးကြီးမျိုးရှိသည်မြကလအုပ်ငှက်ငှက်ဆိုးဥပြိုင်းသိမ်းမျိုးဇီးကွက်ဣပိတ်ငှက်ကြားဝန်ပိုဝန်လိုဂျိုးချာတောငန်းဒုံဆံမျိုးဒုံကလန်လင်းတို့မှဆ၍အတောင်ရှိလျက်တောတတ်သော တရိษံရှိသမျှတို့သည်တင်တို့၌မစင်ကြယ်သည်ဖြစ်၍အသားကိုမစားရစင်ကြယ်သောငှက်အမျိုးမျိုးကိုစားရသောအခွင့်ရှိ၏အငယ်27မှ29အလိုလိုတည်သောအကောင်ကိုမစားရတင်တို့၌တဲခုသောတပန်းမျိုးသားစားเสียဖို့ပေးရမည်သို့မဟုတ်တကြွန်းတနိုင်ငံသားတို့အားရောင်းရမည်တင်တို့သည်တင်တို့၏ဖျားသခင်သာရဖျားဖို့ တန်ရှင်းသောလူမျိုးဖြစ်ကြ၏စိတ်တငယ်ကို အမိနိုးရည်နှင့်မပြုတ်မချက်ရလေယာ၌တစ်နှစ်တစ်နှစ်တွင်သိမ့်ရသောအသီးနှံဆယ်ဖို့တဖို့ကို အမှန်ခွဲထားရမည်တင်တို့၏ဘုရားသခင်သာရဘုရားသည်နာမတော်ကိုတည်စေဖို့ရာရွေးကောက်တော်မူသောအရ၌စပါးစပြည့်ရီစီမဆ၍တိုးနွားတွင်ဥပွားသောတန်းငယ်ဆယ်ဖို့တဖို့ကိုရှေ့တော်မှစားရကြမည် ထိုသို့ပြုလျင်သင်တို့၏ဘုရားသခင်သာရဘုရားကို အစဉ်ကြောက်ရွံ့ရမည်အကြောင်းသင်ရကြလိမ့်မည်သင်တို့၏ဘုရားသခင်သာရဘုရားကောင်းကြီးပေးတော်မူသောအခါနာမတော်ကိုတည်စေဖို့ရာရွေးကောက်တော်မူသောအရက်သည်ဝေလွန်၍ခရီးရှည်လျားသဖြင့်ဥစ္စာဆယ်ဖို့တဖို့ကို ဆောင်၍မတော်နိုင်လျင်ထိုဥစ္စာကို ရောင်းပြီးမှငွေကိုကင်လျက်သင်တို့၏ဘုရားသခင်သာရဘုရားရွေးကောက်တော်မူသောအရက်တို့တွား၍ စားကျင်သော စိတ်အလိုရှိသည့်အတိုင်းနွားသိုးစပည့်ရည်တည်ရအစရှိသောစားကျင်သမျှကိုဝယ်၍သင်တို့၏ဘုရားသခင်သာရဖျားရှိတော်မှာအိမ်သူအိမ်သားများနှင့်တကွစားတော့လျက်ရှင်လန်းခြင်းကို ပြုအပ်ကြမည်တို့ရတွင်တင်တို့၌တဲခိုသောလေဝိသားဟုမူကားတင်တို့နှင့်ရော၍အဖို့မရှိ အမွေကို မခံရသောကြောင့်သူကိုမစွန့်မပြစ်ရဘဲ တတိယနှစ်တွင်တိမ်သောအသီးနှံဆယ်ဖို့တဖို့ရှိသည်မြတ်ကိုထုတ်၍မြို့ထဲမှတူထားရမည်တင်တို့နှင့်ရော၍အဖို့မရှိ အမွေကိုမခံရသောလေဝိသားတင်တို့နေရရ၌ရှိသောတပန်းမျိုးသားမိဘမရှိသော သူငယ်မုတ်ဆိုးမများတို့သည်လာ၍ဝတ်စွာစားရကြမည်တို့ဖြစ်လျင်တင်တို့၏ဘုရားသခင်သာရဘုရားသည်တင်တို့ပြုလျာ၌ကောင်းချီးပေးတော်မူမည်